အခန်းကြီး7အငယ်1မှ15ဒါဝိဒ်သည်ကိရှဤသားရှောလူကိုရှောင်၍ဇီကလတ်မြို့၌နေစဉ်သူ့ဘက်သို့ဝင်စားသောသူ လေးလက်နှင့်ကိုဆောင်၍လက်ရလက်လက်ဝဲလက်မရွေးကြောက်နှင့်မြားကိုပြစ်တတ်သောစစ်သူရဲ့ကြီးရှောလူပေါက်ပေါ်ဗင်ယမင်အမျိုးသားဟုမူကားအကြီးအကဲအဟိဇံသူနောက်ယောရှဂိဘာမျိုးသားရှေမာအာဇမဝက်သား ယေဇေလနှင့်ပေလက်ဘေရခအန်တောတိအမျိုးယေဟုဘိုလ်စုတွင်ထူးဆန်း၍အကြီးကဲလုသောဂိဘောင်မြို့သားဣရှမာယယေရမိယဟာဇေလယောဟနန်ဂေတယတိအမျိုးယောဇပတ်အေလုဇေယေရိမုတ်ဗာလျာရှေမရိဟာရုပိအမျိုးရှေပတိအေလကနာ ရေရှာအာဇယေလယောဇာကောရတိအမျိုးယာရှောဘတ်ဂေဒေါမျိုးနေယေဟန်တာယောလန်နှင့်ဇေဖနိဒီထိုမှတပါဒါဝိရှိယာတောရဲတိုက်သို့ထွက်သွားသောသူခွန်အားကြီး၍ဒိုင်းလွှားဆောင်လျက်စစ်တိုက်ခြင်းကတက်ဆွမ်းနိုင်သောသူရှင်တိကဲ့သို့မျက်နှာရဲ၍ တောင်ပေါ်မှာဒရေကဲ့သို့လျင်မြန်သောသူဂတ်အမျိုးသားဟုမူကားဧဇာတပါဩပတိတပါဧလျာပတပါမိရှမနတ်တပါယေရမိတပါအတဲတပါဧလီလက်တပါယောဟနန်တပါဧလဇဘတ်တပါယေရမိတပါမကဘာနေတပါဘောင်းတချိတ်တပါဒီဤသူတို့ဒီကအမျိုးသားတွင် ဗိုလ်လုပ်၍အငယ်ကားလူတရာ၊အကြီးကားလူတထောင်ကို အုပ်သောသူဖြစ်ကြ၏။ယော်ဒန်မြစ်ရေသည်ကမ်းတရှောက်လုံးကိုလွှမ်းမိုးသော ကာလပဌမလတွင်၊သူတို့သည်ကူး၍မြေညီရာအရပ်၊အရှေ့အနောက်၌နေသော သူအပေါင်းတို့ကို ပြေးစေကြ၏။ဗင်္ယာမိန်အမျိုးသားနှင့်ယုဒအမျိုးသားအချို့တို့သည်ဒါဝိဒ်ရှိရာရဲတိုက်သို့လာသောအခါ ဒါဝိဒ်သည်ကြိုဆိုခြင်းဟံထွက်သွား၍ငါကိုမဆခြင်းဟံမေတ္တာစိတ်နှင့် လာလင်ငါသဘောတူ၏သို့မဟုတ်ငါကိုရန်သူလက်သို့အချင်းဟံလာလင်ငါ၌အပြည့်မရှိသောကြောင့်ဘိုးဘီတို့၏ဖျားသခင်သည်ကြည်ရှု၍ဆုံးမတော်မူပါစေသောဟုဆိုသောဝိညာဉ်တော်သည်ဘူကျုပ်အာမတဲအပေါ်မှတက်ရောက်၍အိုဒါဝိကျွန်တော်တို့သည်ကိုရောဤလူ အိုယေရှဲဤသားတော် ကိုယ်တော်ဘက်သို့ဝင်စားသောသူဖြစ်ပါ၏။ကိုယ်တော်၌မင်္ဂလာရှိပါစေသော။မင်္ဂလာရှိပါစေသော။ကိုယ်တော်ကိုမစသောသူ၌မင်္ဂလာရှိပါစေသော။ကိုယ်တော်၏ဘုရားသခင်သည်ကိုယ်တော်ကိုမစတော်မူပါစေသောဟု ပြန်ပြောလေသော်၊ဒါဝိဒ်သည် သူတို့ကိုလက်ခံ၍ဗိုလ်အရာ၌ခန့်ထားလေ၏။ထိုမှတပါး၊ဒါဝိဒ်သည်ရှောလုကိုစစ်တိုက်သွားသော ဖိလိတိလူတို့နှင့်လိုက်သောအခါဖိလိတိမင်းတို့ကဤသူသည်ငါတို့ကိုအပ်၍မိမိသခင်ရှောလူဘက်သို့ဝင်စားမည်ဟု တိုင်ပင်ပြီးမှပြန်စေသောကြောင့်ဒါဝိဒ်သည်စစ်မကူဘဲဇိကလတ်မြို့သို့တွားသောကာလသူ့ဘက်သို့ဝင်စားသောမနာရှိအမျိုးသားဟုမူကားမိမိအမျိုးသားတို့တွင်လူတထောင်ကိုအုပ်တော်ဘူးအာနဒတ်ယောဇပတ်ယေဒယေလမိခေလ ယောဇပတ်အေလိဟုစီလက်သေးကြီးထိုသူအပေါင်းတို့သည်ခွန်အားကြီးသောစစ်သူရဲ့ဘူကြီးဖြစ်၍တပြန့်လုသော သူတို့တစ်ဖက်၌ဒါဝိဒ်ကိုမဆာကြ၏ထိုကာလ၌ဘုရားသခင်ဘူကြီးကဲ့သို့ ကြီးစွာသောဘူကြီးဖြစ်တည်တိုင်အောင်တနေ့ထက်တနေ့ဒါဝိဒ်ကိုကူညီ၍ဝင်စားကြ၏အငယ်23မှ40 ထာဝရဘုရား၏အမိန့်တော်တိုင်းရှောလု၏နိုင်ငံကိုဒါဝိဒ်လက်သို့လွှဲခြင်းဟာဒါဝိဒ်ရှိရာဟေဗြုန်မြို့သို့လာသောသူစစ်တိုက်လက်နက်စုံနှင့်ပြည့်စုံသောတပ်သားစင်းဟုမူကားဒိုင်းနှင့်လှံကိုဆောင်၍စစ်တိုက်လက်နက်စုံနှင့် ပြည့်စုံသောယူဒအမျိုးသား6800ခွန်အားကြီးသောစစ်သူရဲ့ရှိမောင်အမျိုးသား9100လေဝိအမျိုးသား4600အာယုံအမျိုးအုပ် ယောယဒနှင့်အတူပါသောအာရုန်အမျိုးသား3900ခွန်အားကြီးသောသူရဲ့လူပြိုဇာတုတ်နှင့်သူ၏အဆွေအမျိုးတမှုနှစ်ကြိတ်နှစ်ပါးရှောလူပေါ့ဖော်ဖြစ်သောဗင်ယမင်အမျိုးသား3000ထိုအမျိုးသားအများတို့သည်ရှောလူဘက်မှစောင့်နေကြ၏ခွန်အားကြီး၍အဆွေအမျိုးတို့တွင်ထင်ရှားသောအေဖရင်အမျိုးသား2800 ဒါဝိဒ်ကို ရှင်ဘုရင်အရာ၌ချီးမြှောက်ခြင်းငှါစာရင်းဝင်သောမနာရှေအမျိုးဝက်ထဲကလူတသောင်းရှစ်ထောင်၊ကာလအချိန်တို့ကို နားလည်၍ဣသရေလအမျိုးသည်အဘယ်သို့ ပြုသင့်သည်ကိုသိတတ်သောဣသခါအမျိုးသားသူကြီးနှစ်ရာ၊သူတို့အမျိုးသားချင်းအပေါင်းတို့သည်အသင့်ရှိကြ၏။စိတ်နှစ်ခွမရှိ၊တပ်အခင်းအကျင်းမပျက်၊စစ်တိုက်လက်နက်စုံနှင့်ပြည့်စုံလျက်စစ်ချီ၍တိုက်တတ်သော ဇာဗုလုန်အမျိုးသား9000နတ်တလိအမျိုးသားဘိုးတထောင်ဒိုင်းနှင့်လှံကိုဆောင်သောသူ3900ဒံအမျိုးတဲကစစ်မှုစစ်ရေး၌လက်ကျက်သောသူ28600အာရှာအမျိုးတဲကထို့သူလက်ကျက်၍စစ်ချီတတ်သောသူ4000ယော်ဒန်မြစ်တစ်ဖက်ရုဘင်အမျိုးဂတ်အမျိုးမနာရှေအမျိုးတဝက်ထဲကစစ်တိုက်လက်နက်စုံအမျိုးမျိုးနှင့် ပြည့်စုံသောသူတသိန်းနှစ်သောင်းဒီစစ်အခင်းချင်းမပြတ်တိုက်တတ်သောသူအထက်ဆိုခဲ့ပြီးသော သူအပေါင်းတို့သည်ဒါဝိဒ်ကိုရှင်မြင်ရာ၌ချီးမြှောက်ခြင်းဟံကြည်ညိုသောစိတ်အားကြီး၍ဟေဗြုန်မြို့သို့လာကြ၏ကြံကျွင်းသောဣဒရေလမျိုးသားအပေါင်းတို့သည်ဒါဝိဒ်ကိုရှင်မြင်ရာ၌ချီးမြှောက်ခြင်းသောစိတ်တော်တညီတညွတ်ထီးရှိကြ၏ထိုသူအပေါင်းတို့သည်သုံးရက်ပတ်လုံးထံတော်၌စားတောက်လျက်နေကြ၏ အမျိုးသားချင်းတို့သည်ပြင်ဆင်နှင့်ကြပြီ။အနီးအပါး၌နေသောသူတို့သည်လည်းသိုးနွားနှင့်တကွအမဲသား၊မုန့်ညက်၊သင်္ဘောသဖန်းသီး၊စပျစ်သီး၊စပျစ်ရည်၊ဆီတည်းဟူသောရိက္ခာများကိုမြည်း၊ကုလားအုပ်လား၊နွားအပေါ်မှာတင်လျက်၊ဣသခါခရိုင်၊ဇာဗုလုန်ခရိုင်၊နဿလိခရိုင်မှပင် ဆောင်ခဲ့၍ဣသရေလအမျိုးသားတို့သည်ပျော်မွေ့ကြ၏။